ဟုတ်လားရှင်ဗျာခင်ဗျာဒေဝဘဝထွေတွေနဲ့အနုပညာသဗ္ဗေကဏ္ဍမှာရှုစွာယခင်၄၅ပတ်လုံးလုံးအပတ်စဉ်ပြင်ဆက်ခဲ့တဲ့ကျေးဇူးရှင်မဟာစီဆရာတော်ဘုရားကြီးရဲ့ဥရောပခရီးစဉ်နဲ့အနောက်နိုင်ငံများမှာဆောင်ရွက်နေတဲ့သာသနာပြုလုပ်ငန်းများအကြောင်းကိုဆက်လက်ပြီးတော့အစီရင်ခံလိုပါတယ်။အခုလိုအစီရင်ခံရတာကတော့မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်ရှင်လူယဟန်တို့နာသောတာရှင်ရှင်ညွှန်နိုင်ကြဖို့ကလည်းတစ်ချက်နောက်ပြီးမောင်ချိုပြုံးထောင်ကိုအကြိမ်ကြိမ်စာရေးပြီးတောင်းဆိုကြတဲ့ ရန်ကုန်သာသနာအယုဒ္ဓကဓမ္မမိတ်ဆွေမော်လမြိုင်ဦးလေးမောင်တို့ နောက်နိုင်ငံတကာရေးရာစာရီဟောင်းဆရာဦးခင်မောင်ကြီးနဲ့တကွဆရာတော်ကြီးရဲ့မြတ်စွာသော တကားတက္ကမသောတာရှင်များရဲ့လူဝင်ဆန္ဒကိုလည်းပဲဖြစ်ဆက်နိုင်မှုလည်းတကြောင်းထို့ကြောင့်များကြောင့်တင်ဆက်ရခြင်းဖြစ်ပါတယ်ဒီတော့ဆရာတော်ကြီးရဲ့ပြည်နိုင်ငံမှာလှည့်လည်ဆောင်ရွက်ချက်များအနေနဲ့နောက်ဆုံးအစီရင်ခံခဲ့တာကတော့လန်ဒန်မြို့မြန်မာနိုင်ငံသားယုံကြီးမှာမြန်မာသားမကြီးဦးကြည်မောင်အမှုပြုပြီး မြန်မာနိုင်ငံတန်ယုံရာထမှုရများပညာတော်ရှင်များမြန်မာပြည်ကခိတ္တလာရောက်လေ့လာနေသူများဒီမှာလာပြီးအလုပ်လုပ်နေသူများပါဝင်တဲ့မြန်မာအသင်းကြီး UK ကဇွန်လ23ရက်နေ့ကစင်ဖိတ်ဆက်ကကျေဒီဆွန်ကျွေးပွဲမှာဆရာတော်ကြီးတကွသံဃာတော်များကြွရောက်ရှိမြင်တော်မူခဲ့ကြတာအထိအစီရင်ခံခဲ့ပြီးဖြစ်ပါတယ်။အဲ့ဒါပြီးတဲ့နောက်ဆက်လက်အစီရင်ခံမယ်ဆိုရင်နောက်တစ်နေ့ဖြစ်တဲ့ဇွန်လ24ရက်နေ့မှာ လန်ဒန်မြို့ကမိုင်40လောက်ဝေးတဲ့ Oxford မြို့ကြီးက Oakenholt ဆိုတဲ့ဂေဟာကြီးမှာကျေးဇူးရှင်မာစီဆရာတော်ဘုရားကြီးဟာသာသနာပေါင်းရာသက်ပေါင်းဝင်လို့ရတဲ့ယဟန်လောင်းများဒုံလပယဟန်လောင်းများသာမဏေလောင်းများကိုသာသနာပေါင်းကိုသွတ်သွင်းချီးမြှင့်တော်မူပြန်ပါတယ်အဲ့ဒီမှာမြန်မာနိုင်ငံကယဟန်လောင်းများမြန်မာနိုင်ငံကဒီမှာရောက်ရှိပြီးဒီမှာပဲနှစ်ပေါင်းများစွာအခြေချနေထိုင်နေကြတဲ့မြန်မာယဟန်လောင်းများနောက်အင်္ဂလိပ်လူမျိုးဆွီဒစ်လူမျိုးယဟန်လောင်းများပေါင်း73ပါးနဲ့သာမဏေလောင်း၄ပါး ပေါင်း16ပါးလို့ရှိကြပါတယ်။မာစီဆရာတော်ဘုရားကြီးကြီးမှုတဲ့ကြီးမြင့်တော်မူတဲ့ယဟန်ခံပွဲကြီးကိုကြောက်ရောက်ကြတဲ့ဆရာတော်ကြီးများသံဃာတော်များဟာဒီဗြိတိန်နိုင်ငံကအပြင်ပြင်သစ်နိုင်ငံဟော်လန်နိုင်ငံဆွီဒင်နိုင်ငံဒိန်းမတ်နိုင်ငံသီရိလင်္ကာနိုင်ငံထိုင်းနိုင်ငံနဲ့အိန္ဒိယနိုင်ငံများကထေရဝါဒဗုဒ္ဓဘာသာသံဃာတော်များဖြစ်ပြီးစုစုပေါင်းအပါ30ရှိပါတယ်။နောက်ပိုင်းမှာတော့နီပေါနိုင်ငံနဲ့မလေးရှားနိုင်ငံကသံဃာတော်များလည်းပဲ ရောက်ရှိလာကြပါတယ်ဒီအဟံခံပွဲကို လာကြတဲ့လူပြိဿဟာယောဂီတွေဟာလူတရား ကျော်200နီးပါးရှိပါတယ်ဒီဟံခံပွဲကြီးနဲ့ထေရဝါဒဘုရားဘာသာသံဃာတော်များအခုလိုအများပြားဆုံစည်းကြတဲ့အခမ်းအနားဟာတော့ဗြိတိန်နိုင်ငံမှာဒီတစ်ခါဟာအကြီးကျယ်ဆုံးပဲလို့ပြောကြတယ်အင်္ဂလိပ်သတင်းစာတိုင်းများကသတင်းတော်များတပ်ပုံဆရာနဲ့လည်းလာပြီးတော့သတင်းယူတောင်းရိုက်ကြတယ်အဲ့ဒါတွေကနောက်ဆုံးမတော့ကကျေးဇူးရှင် ပါစီဆရာတော်ဘုရားကြီးရဲ့ဂုံကျေးဇူးတော်ကြောင့်မလို့ဒီမြတ်လောက်ကြီးကြီးကျယ်ကျယ်ခန်းခန်းနာဖြစ်တာပဲလို့ဆိုရင်မမှားနိုင်ပါဘူး။အောင်ရှင်တို့လည်းပဲဂျုံနောက်ဂျုံကဲမို့လို့အဲ့ဒီနေ့မှာဒုနဘယဟန်ဝင်ပြီးဝိပဿနာဘာဝနာကိုပါစီဆရာတော်ကြီးနဲ့ဆရာတော်ဥဒနာကာပိဝန္တတို့သွန်သင်ကြပ်ပါမှုနဲ့ဆယ်ရက်ကြာတရားကျင့်ကြရပါတယ်။နောက်လာကြတဲ့ပြိဿကြီးတဲ့ကယောဂီ90လောက်ကလည်းပဲအလားတူပဲတရားဝင်ကြပါတယ်။ဒီလောက်များပြတ်လာတဲ့တန်ဃာတော်တွေလူတွေနေထိုင်တရားဝင်နိုင်ကြဖို့တကတော့အဲ့ဒီ အိုကန်ဟိုဆိုတဲ့အေယာမတိုက်ကြီးကိုပိုင်ဆိုင်သူဦးမြတ်စောနဲ့ဒေါ်စိုင်းရီတို့ကသူတို့ရဲ့တိုက်အင်ကြီးနဲ့ဧက30ကျော်ကျယ်ဝန်းတဲ့သူတို့ရဲ့ချမ်းမြေဥယျာဉ်ကြီးထဲမှာဆောက်လုပ်ထားတဲ့အထောင်များကိုတရားရိပ်တာအဖြစ်အသုံးပြုနိုင်ဖို့ခွင့်ပြုကြလို့ဖြစ်ပါတယ်ဒီပုဂ္ဂိုလ်များအပြင်သူတို့ရဲ့ဥက္ကဋ္ဌဟုတ်ကေဟာကိုဗုဒ္ဓဘာသာတရားရိပ်တာဖြစ်နှစ်စဉ်နှစ်တိုင်းဖွင့်လှစ်ပေးကြတာဟာဒီနှစ်ပိုင်းနဲ့ဆိုရင်ရှစ်နှစ်ရှိပါပါပြီအဲဒီရှစ်နှစ်တွင်တရားပြတဲ့သံဃာတော်များလူပုဂ္ဂိုလ်ဆရာဆရာမများနဲ့တရားဝင်တဲ့ ယောဂီတွေကိုဒီဥညတ်တော်နဲ့ဒေါ်စန်းရီတို့ကပဲအလုံးတာဝန်ယူပြီးတော့ချက်ပြုတ်ကျွေးမွေးကြတယ်ဒေါ်စန်းရီကဆိုရင်အဲ့ဒါလိုမနေ့ကသုံးနာရီခွဲထညအစနာရီကျော်ထိဝေယဝစ္စအဝဝနဲ့တရားဓမ္မလုပ်ငန်းများကိုလည်းမျက်ရှင်မပြလုပ်ခဲ့တာဟာမမောမပန်းရှင်းနေလုံးလုံးလုပ်ခဲ့တာမို့လို့ရှိကျူးသာဓုခေါ်စရာပါပဲအခုမာစီဆရာတော်ဘုရားကြီးနဲ့ဒီလောက်များပြထားတဲ့သံဃာတော်များကိုလည်းပဲသူ့ပဲကူပြီးရင်ပြီးကြိုးစားပြုစုစောင့်ရှောက်ရင်းတစ်ဖက်ကလည်းပဲတရားဝင်တရားထိုင်တာကိုတွေ့ရတယ်။မရှင်တို့လည်းပဲ 10ရက်တက်တက်လို့စပြီးတော့မာစီနီးနဲ့ဝိပဿနာကျင့်စဉ်ကိုကျင့်ကြရမှာဒီနေ့ကိုစွန်းစားချိန်တနာရီနေ့လည်နားနေချိန်နာရီဝက်နဲ့ညအိပ်ဆက်ချိန်6နာရီကလွဲလို့ကြံချိန်များမှာဒီနေ့လင်7နာရီခွဲလုံးလုံးတရားထိုင်ရှုမှဉာဏ်ဉာဏ်လျှောက်ရှုမှလုပ်ရပါတယ်။နေခင်း7နာရီနဲ့3နာရီကြားမှာဆရာတော်ဥဒနာကပိဝန္တကညစဉ်ညတိုင်းည7နာရီက9နာရီတိဆရာတော်ဘုရားကြီးကလည်းကောင်း တရားဒေသနာများဟောကြားတော်မူတာကိုကြားနာရတဲ့အပြင်နေ့စဉ်မှာလည်းဆရာတော်ဥစဉ်အဘုဝန်သားရဲ့တရားစစ်တာကိုခံကြရပါတယ်။အဲဒီမှာမာစီဆရာတော်ဘုရားကြီးဟာတရားနာပရိသတ်ကိုတရားဟောရမှာဆရာတော်ကြီးကပထမမြန်မာလိုဟောဆရာတော်ဥစဉ်ကကအင်္ဂလိပ်လိုဘာသာပြန်ရင်အချိန်သိကြပြီးတော့ယောဂီများတရားထိုင်မှုအချိန်တည်းမှာဆိုလို့ဆရာတော်ကြီးကအင်္ဂလိပ်လိုပဲညစဉ်ညတိုင်းဟောပါတယ်။နောက်ပိုင်းမှာတော့ဆရာတော်ကြီးကမြန်မာတစ်ပိုက်အင်္ဂလိပ်တစ်ပိုက်လည်းပဲဟောတော်မူပါတယ်။ဆရာတော်ကြီးအင်္ဂလိပ်လိုဟောတဲ့ချမ်းသာခြင်းတရားတော်ကို Now I will be the way to happiness. Everyone wants to be happy. What must one do and how should one live to be happy? This everyone should know. Out of compassion for beings, the Buddha has taught us the way to happiness. Happiness is of two kinds. Happiness in this life and happiness in future life. Happiness in this life can be brought about by four samaras, namely Uttana samara, Araka samara, Kalyana Medata, and Samajivida. Or before, Kutana Sangra means lateness or diligence in doing business. And whatever work you do, be it agriculture, commerce, government service, some other employment or educational work. You should show your skilled and work diligently. If you work like this, you will earn what you deserve. This is obvious enough. Avakasamla means worthiness, being ဆရာကြီးကအဲ့ဒါလို့ဟောကြတာကိုဒီကနိုင်ငံခြားပြည်သက်များနားလည်ကြရလားလို့မောင်ချိုပြုံးကမေးတော့နားလည်ကြပါတယ်ဖြည်းဖြည်းလေးလေးနဲ့ဟောကြတော်မူတာမို့လို့လိုက်နိုင်ကြပါတယ်လို့ပြောပါတယ်ဆရာကြီးကအခုဆိုရင်အသက်တော်အပြင်86နှစ်ရှိပြီဖြစ်ပြီးမျက်စိကလည်းပဲတစ်ခါတလေသိပ်ပြီးတော့ကြည့်လို့မကောင်းရှာဘူးဒါပေမဲ့လည်းပဲစေစာကြီးမားစွာနဲ့တရားနာယောဂီများဒီတရားကိုရနိုင်တဲ့လောက်ရကြပါစေဆိုပြီးကြိုးစားဟောကြတော့မူတာကိုကြည့်ပြီးမောင်ချိုပြုံးတို့မှာ ဆရာတော်ကြီးရဲ့လွဲနဲ့စေတနာကိုအခါကချီးကျူးတာလို့ခေါ်ကြပါတယ်ဆရာတော်ကြီးကအင်္ဂလိပ်စာကိုကျောင်းနေပါတယ်မှာနေဘူးတာလည်းမဟုတ်ပါဘူးဆက်ရှင်နှစ်သားအရွယ်ကိုရင်ဘဝမှာသူ့မွေးဖွားရာစေဘုခရိုင်စစ်ခွန်ရွာနဲ့မနီးမွေးကချီပါရွာမှာဦးစင်းကြီးတပါးစီကနည်းနည်းပါးပါးသူတင်ကြခဲ့ဘူးပါတယ်အနောက်ကိုမော်လမြိုင်တောင်ဝိုင်းကလေးကျောင်းမှာကျောင်းထိုင်တော့လည်းပဲနည်းနည်းထပ်ပြီးတော့လေ့လာခဲ့ဘူးတယ်နောက်ရန်ကုန်သာသနာရိပ်သာကြတော့ နိုင်ငံခြားကတရားကျင့်နေတဲ့ပုဂ္ဂိုလ်များမကြခဏလာကြတဲ့အတွက်သူတို့ကိုဟောကြားနိုင်ဖို့ဆိုပြီးတော့အင်္ဂလိပ်စာကိုထပ်မှပြီးတော့နည်းနည်းပါးပါးကြိုးစားပြီးအလွတ်သင်ကြားလေ့လာခဲ့ကြတယ်။အဲအခုနောက်နိုင်ငံများကိုကာနာပြုခရီးလက်ရတော်မယ်ဆိုတော့လည်းပဲအရင်ကနည်းနည်းပါးပါးလေ့လာဖို့ရတယ်သူခင်ဗျာပြန်ပြီးတော့ကြိုးစားပြီးတော့ဖတ်ယူရမှာအခုလိုဟောပြနိုင်ခြင်းဖြစ်ပါတယ်။ဆရာတော်ဥဒ္ဒကာပိဝန်သားကတော့တရားပြရမှာလဲတော်တယ်တရားရှင်းလင်းဟောပြရမှာလည်းပဲဆရာတော်အင်္ဂလိပ်လိုဟောတာဟာအနောက်နိုင်ငံသားများဖို့များစွာသဘော ပေါက်နိုင်တဲ့အတွက်ဆရာတော်ကဒီပဋိနိုင်ငံကိုနောက်တစ်ခေါက်ပြန်ကြွလာပြီးခုလိုပဲတရားဓမ္မဟောကြပါဦးလို့ဆိုပြီးတော့တော်တော်လေးနမှုနစာတောင်းမှလျှောက်ထားနေကြတာကိုလည်းကြားရတယ်ဆရာတော်ဥဒနကမသားကယုံနဲ့နာတို့ဖြစ်ပြပုံဟိုဒီရှုမှတ်ဖို့ဆိုတဲ့တရားကိုအင်္ဂလိပ်လိုဟောပြတာကိုနည်းနည်းနားထောင်ကြည့်ရင်ဆရာတော်ကဒီရလူတွေဘာကြောင့်ဒီလောက်တောင်းဆိုတယ်ဆိုတာကိုသိတာလာပါတယ်ခင်ဗျာ want to develop this mindfulness meditation Because the mindfulness meditation leads us to realize the intrinsic nature of mental and physical phenomena, that's the truth of suffering. When we develop this mindfulness meditation, enthusiastically, attentively, and strenuously, then our concentration becomes deep and strong by means of mindfulness then we come to realize the nature of mental and physical phenomena. That's the truth of the suffering. When we realize this truth of suffering, we want to get rid of it. When we want to get rid of it, we try, we must try to realize it by means of development mindfulness.

လူတစ်ပါးနားလည်အောင်လည်းပဲဟောပြောတတ်ရုံမျှမကအင်္ဂလိပ်လိုကလည်းပဲတော်တော်ပဲပဲနိုင်နိုင်ဟောပြောနိုင်မှုလို့ရေးကြည့်လာပါတယ်ဆရာတော်ဦးအက်ကဓမ္မဆွန်လည်းပဲဒီတရားဝင်ရတဲ့သံဃာတော်များယောဂီများရဲ့စီကံစနစ်ကြနာရေးနဲ့သာသနာပြုဖွဲ့ဤသွားလာရေးစသည်တို့ကိုအင်္ဂလိပ်ဘာသာဖြင့်ကျွမ်းကျင်စွာဆောင်ရွက်တော်မူနေတာကိုလည်းတွေ့ရပြန်ပါတယ်ကျေးဇူးရှင်မာဒီဆရာတော်ကြီးရဲ့အနောက်နိုင်ငံသာသနာပြုအဖွဲ့ကတော့အဲ့ဒီ10ရက်တရားပါပြီးဇူလိုင်လ4ရက်နေ့က ဟောလန်နိုင်ငံကိုကျော်လွှမ်းတော်မူပြီးအဲဒီကမှတစ်ဆင့်အနောက်ဂျာမနီနိုင်ငံကိုခိတ္တပါကိုရှိပါတယ်အဲဒီကမှဘယ်လ်ဂျီယံနိုင်ငံကိုပြန်ကြွလာပြီးမိထားတဲ့ပြင်သစ်နိုင်ငံကိုဇူလိုင်လ15ရက်နေ့နန်းနဲ့အရောက်ကြောက်ကြမယ်ဖြစ်ပါတယ်အဲဒီမှာဗမာကြီးဦးစောလိုင်တို့ကစီချူပြီးတော့ဆွန်းပင့်ကျွေးမွေးတရားနာဖို့လည်းစီစဉ်နေပါတယ်ဇူလိုင်လ16ရက်နေ့မှာတော့ကဆရာတော်ကြီးဟာဗြိတိန်နိုင်ငံကိုပြန်ကြွလာပြီးဇူလိုင်လ18ရက်နေ့မှာဒီကထိုင်းနိုင်ငံဘန်ကောက်မြို့ကိုလေရင်ဖြင့်ပြန်ကြွမယ်ဖြစ်ပါတယ် ထိုင်းနိုင်ငံမှာဆယ်ရက်ကြာတရားဟောတရားပြပြုလုပ်ပြီးမြန်မာနိုင်ငံကိုဇူလိုင်လ29ရက်နေ့အရောက်ပြန်ကြွမယ်ဖြစ်လို့ဆရာတော်ကြီးရဲ့မွေးနေ့ပူဇော်ပွဲရန်ကုန်မှာကျင်းပတာကိုလည်းအချိန်မီပြန်ရောက်ပါလိမ့်မယ်။အဲ့ဒါများတော့အောင်ချုပ်ပြုံးသီးသမျှယေရှုရှင်ဖာစီဆရာတော်ဖျားကြီးရဲ့နောက်ကျော်များမဲ့ကြီးစဉ်များပဲဖြစ်ပါတယ်ခင်ဗျာ။ဒီဘက်မှာတော့ကမာစီဆရာတော်ကြီးရဲ့သာသနာပြုလုပ်ငန်းဆောင်ရွက်တော်မူခြင်းအများကိုစုံလင်စွာတင်ပြလိုတဲ့အတွက်တခြားစိတ်ဝင်စားဖွယ်ရာဗြိတိန်နိုင်ငံရဲ့မြင်ကွင်းများနဲ့ မြန်မာနိုင်ငံကသောတာရှင်တို့ကိုစာပြန်ကြားဖို့သူတို့တောင်းဆိုချက်များဖြည့်စွာပြောပြဖို့ကိုတောက်တစ်ပတ်တွင်မှတင်ပြပါမယ်အကြောင်းကိုပြောရင်းနဲ့ဒီတစ်ပတ်ဒီတွင်ပဲရရနားလိုက်ရပါတယ်ခင်ဗျာ။